ရှင်လုကာခရစ်ဝင်ခန်းကြီး3အငယ်1မှ6ကဲသာဘီရင်တိဗေရိနန်းဆန်35နှစ်တွင်ယူဒပြည်၌ပုံတိပိလက်တီမြို့ဝန်ရာဂါလိလဲပြည်၌ဟေရုတီစော်ဘွားရာဣတူရဲပြည်နှင့်တရခေါနိပြည်၌ဟေရုညီပိလိပုတီစော်ဘွားရာအဘိလင်ပြည်၌လူတာနိတီစော်ဘွားရာအနတ်နှင့်ကယဖတို့သည်ယေဘုဟိမင်းအရာအတီးတီရှိကြသောအခါ တော၌ရှိသောဇာခရိ၏သားယောဟန်သည်ဘုရားသခင်၏ဗျာဒိတ်တော်ကိုခံရ၏။ပရောဖက်ဟေရှာယ၏ကျမ်းစာ၌လာသည်ကားတော၌ဟစ်ကြော်သောသူ၏အတန်မှသာရဘုရားကြွတော်မူရာလမ်းကို ပြင်ကြလော့။လမ်းခီးတော်ကိုဖြောင့်စေကြလော့။ဂျိုင်ဝမ်းရာရှိသမျှတို့ကိုဖို့ရမည်။တောင်ကြီးတောင်ငယ်ရှိသမျှတို့ကိုဖြိုရမည်။ကောက်သောလမ်းများကိုဖြောင့်စေရမည်။ကြမ်းတမ်းသောလမ်းများကိုလည်း တုတ်တင်ပြင်ဆင်ရမည်လူအပေါင်းတို့သည်ဖျားသခင်၏ကယ်တင်တော်မူခြင်းအကြောင်းကိုမြင်ရကြလက်တန်ဟုလာသည်နှင့်ညီယောဟန်သည်ယော်ဒန်မြစ်နား၌အနှံ့အပြားလှည့်လည်၍အပြစ်လွတ်ခြင်းအဖို့အလိုငါနောင်တနှင့်ဆက်ဆိုင်သောဗတ္တိဇံတရားကိုဟောလေ၏အငယ်ခုနှစ်မှကိုထိုအခါဗတ္တိဇံကိုခံအံ့သောငါလာကြသောလူအစုဝေးတို့အား ယောဟန်ဟောပြောသည်ကားအချင်းမွေဆိုးအမျိုးတို့ရောက်လူသောဘေးဒဏ်မှ ပြေးသွားစိမ့်သောငါအဘယ်သူသည်တင်တို့ကိုတတိပေးပြီးတနည်းနောင်တရခြင်းနှင့်ထိုက်တန်သောအချင်းကိုကျင့်ကြလော့အာဗြဟံသည်ငါတို့အဖပြစ်ထီဟူ၍စိတ်ထဲ၌မအောင်မေ့ကြနှင့်ဘုရားသခင်သည်ဤကြောက်ခဲတို့မှအာဗြဟံသားတို့ကိုထုတ်ဖော်ဖန်ဆင်းနိုင်တော်မူသည်ဟုငါအမှန်ဆို၏ တစ်ပင်အမြင့်နားမှာပုစိန်ထားလျက်ရှိသည်ဖြစ်၍၊ကောင်းသောအသီးမသီးသော အပင်ရှိသမျှတို့ကို ခုတ်လှဲ၍မီးထဲသို့ချလိုက်ရသည်ဟု ဟောပြောလေ၏။10လူအစုအဝေးကလည်း၊သို့ဖြစ်လျှင် အကျွန်ုပ်တို့သည်အဘယ်သို့ ပြုရပါမည်နည်းဟု မေးလျှောက်ကြသော်၊ယောဟန်က၊အင်္ကျီနှစ်ထည်ရှိသောသူသည် အင်္ကျီမရှိသောသူအားမျှစေ။ စားเสียရှိသောသူသည်လည်းထိုနည်းတူပြုစေဟု ပြန်ပြော၏အခွန်ခံသောသူတို့သည်ဗတ္တိဇံကိုခံခြင်းငှာလာ၍အရှင်ဖျားအကျွန်ုပ်တို့သည်အဘယ်သို့ ပြုအပ်ပါမည်နည်းဟု မေးလျှောက်ကြလျင်တင်တို့သခင်သည်ခွဲဝေစီမံသည်ထက်တာ၍မခွဲမခံကြနှင့်ဟုပြန်ပြော၏စစ်သူရဲတို့ကလည်းအကျွန်ုပ်တို့သည်အဘယ်သို့ပြုအပ်ပါမည်နည်းဟုမေးလျှောက်ကြလျင်တင်တို့သည်အဘယ်သူကိုမျှ အနိုင်အထက်မပြုကြနှင့်အဘဲသူကိုမျှမလျှက်ကြနှင့်ကိုရသောအခန့်နှင့်ရောင်ရဲကြလော့ဟု ပြန်ပြော၏အငယ်15မှ18လူများတို့သည် မျှော်လင့်၍ယောဟန်သည် ခရစ်တော်မှန်သည်မမှန်သည်ကိုနှလုံးထဲမှ တွေးတောဆင်ခြင်ကြစဉ်ယောဟန်သည်လူအပေါင်းတို့အားပြန်ပြောသည်ကားငါသည် သင်တို့အားရေ၌ဗတ္တိဇံကိုပေး၏ငါထက် တတ်စွမ်းနိုင်သောသူသည်ကြွလာသေး၏။ထိုသူ၏ခြေနင်းတော်ကြိုးကိုမျှဖြည်ခြင်းငှါငါမထိုက်။ထိုသူသည်သန့်ရှင်းသောဝိညာဉ်တော်၌၎င်း၊မီး၌၎င်းသင်တို့ကိုဗတ္တိဇံပေးမည်။လက်တော်တွင်စံကောပါလျက်၊မိမိကောက်နှင့်တလင်းကို ရှင်းလင်းစေသဖြင့်၊ဂျုံစပါးကိုကားကျီ၌စုသိမ်းသွင်းထား၍၊အဖျင်းကိုကားမငြိမ်းနိုင်သောမီးနှင့် ရှို့တော်မူလတံ့ဟု ပြောဆို၏ အခြားသောစကားများနှင့် ဆုံးမသွေးဆောင်၍ဧဝံဂေလိတရားကို လူများတို့အားဟောပြောလေ၏။ထိုနောက်စော်ဘွားဟေရုဒ်သည်မိမိညီ၏ခင်ပွန်းဟေရောဒိအကြောင်းမှစ၍၊မိမိပြုသောဒုစရိုက်အပြစ်ရှိသမျှတို့ကိုယောဟန်သည် ဖော်ပြဆုံးမသောကြောင့်ဟေရုဒ်သည် အရင်အပြစ်ရှိသမျှတို့အပေါ်မှာအပြစ်တင်ကိုထလောင်း၍ယောဟန်ကို ထောင်ထဲမှလှောင်ထား၏လူအပေါင်းတို့သည်ဗတ္တိဇံကိုခံကြသောအခါယေရှုသည်လည်းဗတ္တိဇံကိုခံတော်မူ၍ဆုတောင်းစဉ်တွင်ကောင်းကင်ဖွင့်လက်သဖြင့်တန်ရှင်သောဝိညာဉ်တော်သည်ဂျိုးငှက်ကဲ့သို့ကိုထင်ရှားလျက်ကိုရောအပေါ်၌ဆင်းသက်တော်မူ၍တင်ကားငါနှစ်သက်မြတ်လို့ရာ ငါ၏ချစ်သားပေသည်ဟုကောင်းကင်ကအတန်တော်ဖြစ်လေ၏အငယ်23မှ39ထိုအခါယေရှုသည်အနှစ်30ခန့်မြတ်ရှိတော်မူ၏လူများအထင်မှအဖျင်ကိုတော်၏အဖကားယောသတ်တီယောသတ်၏အဖအေလီအေလီအဖမတမတအဖလေဝိလေဝိအဖမေလခိမေလခိအဖယန္န ယန္နအဖယောသယောသအဖမတတိမတတိအဖအာမုတ်အာမုတ်အဖနာဟုံနာဟုံအဖဧတလိဧတလိအဖနဂေနဂေအဖမာအမာအဖမတတိမတတိအဖရှေမိရှေမိအဖယောသယောသအဖယူဒယူဒအဖယောဟနာယောဟနာအဖယေတယေတအဖဇေရုဘဗေလ ဇေရုဘဗေလဖရှာလတေလရှာလတေလအဖနေရိနေရိအဖမေလခိမေလခိအဖအာဒီအာဒီအဖကောတံကောတံအဖအီလမောဒံအီလမောဒံအဖအေရအေရအဖယောတိယောတိအဖအေလီဇာအေလီဇာအဖယောယင်ယောယင်အဖမတမတအဖလေဝိလေဝိအဖရှီမောင်ရှီမောင်အဖယူဒ ယုဒအဖယောသယောသအဖယောနံယောနံအဖအေလျာကိအေလျာကိအဖမေလီမေလီအဖမဲနံမဲနံအဖမတတမတတအဖနာသန်နာသန်အဖဒါဝိဒါဝိအဖယေရှဲယေရှဲအဖအိုဘက်အိုဘက်အဖဘောဇဘောဇအဖဆာလမုန်ဆာလမုန်အဖနာရှုံနာရှုံအဖအမိနဒတ် အမိနဒအဖအာရန်အာရန်အဖဟေဇယုံဟေဇယုံအဖဗာရက်ဗာရက်အဖယူဒယူဒအဖယာကုပ်ယာကုပ်အဖဣဇက်ဣဇက်အဖအာဗျဟံအာဗျဟံအဖတေယတေယအဖနာခောနာခောအဖဇေယောဇေယောအဖယာကောယာကောအဖဖာလက်ဖာလက်အဖဟေဘာဟေဘာအဖရှာလရှာလအဖကာအိနံကာအိနံအဖ အာဖဇတ်အာဖဇတ်အဖရှေမရှေမအဖနောအေနောအေအဖလာမက်လာမက်အဖမတုရှလမတုရှလအဖအေနောက်အေနောက်အဖယာရက်ယာရက်အဖမဟာလီလီလမဟာလီလီလအဖကာဣနံကာဣနံအဖအေနုအေနုအဖရှေတရှေတအဖအာဒံအာဒံအဖဖျားသခင်ပေဒီ